ဒီနေ့ဝါတော်ရှင်ရတဲ့ဟောဖို့တရားကတော့ဝါတော်ရှင်ရတဲ့ဟောဖို့တရားနာကူလာပိတုတရားတော်နာကူလာပိတုတရားတော် သာနာဝရမနုပါရီတော်မှာဟောတာနာကုလပိတုတရားတော်အဲ့ဒါဟောရဝါရောစဉ်ကပပါတိဟာဝေမတဝရတဝါစီရှိစိတံတုနေပထမမှာဘာသာနဲ့ဒီဓမ္မစကြာတရားဟောရဌာနပထမမှာဟောဆိုရဲအဲဒီကတော့တိဟာရာဇဂုံမှာ၃ပါး၄ပါးရတယ် ဝေမတာဝေတဝါစုစုဝေမတာဒီဟာသုံးပါလဲဆိုတော့ခွန်တော်ပါရှိတော့ပါဝေကဝေသာတိဒီမှာမကမကုလတောင်းဒါကဒါဝရိဏမှာအဲခွန်တော်ပါခွန်တော်ပါမြောက်ဒါဝရိဏမှာဝါဆိုပြီးတော့ပြီးရမှာဟောတယ်အဲဒီပြီးရမှာဟောတာဘုန်းကြီး30နဲ့ 36ခု36ခုနှစ်ကနေပြီးတော့ကြာဇလာကြီးကစပြီးဟောလာဒီနေ့ကမှပြီးတာလည်းရအဲ3နှစ်ခွဲလောက်ရှိပါ36 39အဲ36 39 38နှစ်နှစ်ခွဲနှစ်နှစ်ခွဲရှိပါတယ်39 39ကတော့ကြာဇလာရောက်မှာတော့3နှစ်နှစ်နှစ်ခွဲ ကျော်ကျော်တော့ရှိသွားပါပြီဝိရမကြီးဟောနေတော့လည်းစုံသွားပါပြီအဲ့ဒါပြီးတော့စိတ္တန်သူစိတ္တမြောက်ဝါမဘက်ကတိုင်းတန်တုမာကြီးရမြို့ဘက်ကတိုင်းဆိုတာရာဇဂိုရဲ့အနောက်မှာရှိပါတယ်ဘယ်တော့ဝင်မယ်လို့တိတိကျကျတော့မသိဘူး မိုင်300လောက်ဝေးမလား900လောက်ဝေးမလားမသိပါဘူး။အဲဒီမှာရှိပါဘယ်ကအတိုင်းဟိုတုန်းကတော့သူနိုင်ငံလေးဖြစ်နေသူအသီးသီးပေါ့အခုတော့အိန္ဒိယတဝိုင်လုံးကတနိုင်ငံနဲ့ဖြစ်နေပါတယ်။သံတုမာရဇီရာသုတုမာရဇီရာအဲသုတုမာရဆိုတာမိကျောင်းအဲ ဒီဟိုမူကတော့ပုံသူမာရကြီးတဲ့ဗမာရှိမှုတွေကတန်သူမာရကြီးသူသူမာရကတော့တရားတရားအရင်းကသူသူမာရကြီးကဒါမှရှိကတာနဲ့ကြီးဖြီးထားပါလေဖြစ်တန်သူမင်းနဲ့တန်သူမာရကြီးကမြို့အဲဆိုရယ်သတင်းသုံးတော်မူတဲ့အခါကာလမှာဟောထားတဲ့တရားဒါဒီကုမြဝါကအဲ့ဒီမှာဝါဆိုတော့ ဒီတရားကအဲ့ဒီစိတ်ခုမြောက်ပါဟောတာမဟောတာအဲ့ဒါတော့ပရိစ္ဆာမသိနိုင်ဘူး။ဒါပေမဲ့လို့အဲ့ဒီဌာနမှာဟောတဲ့တရားအနေနဲ့အပြီးမှပြီးအောင်နာဂူလာပိတုသောနာဂူလာပိတုသောကိုဟောရပြီးဝါမြောက်ကတရားဒီမှာသားစရာကောင်းပါလေ။ နာကုလပိတုနာကုလဆိုနကုလဆိုတာကုလကအမျိုးပဲနကုလဆိုတော့ကုလမဟုတ်ဘူးလို့အဓိပ္ပာယ်လည်းရှိတာပါလေဒါမှမဟုတ်ဘုရားကရည်ရွယ်ချက်ဘာရည်ရွယ်ပြီးပေးထားမှမသိပါဘူးလားနာကုလဆိုရက်မာရဲ့ပိတုကအဖေကိုနာကုလပိတုနာကုလရဲ့အဖေနာကုလအဖေနာကုလမာ ဆုံးကသားအကြောင်းပြီးတော့မိဘတွေအမိနဲ့ဒီလိုခေါ်နေတာလည်းတွင်းတာလည်းရှိတယ်မိဘတွေအကြောင်းပြုပြီးသားသမီးတွေကိုခေါ်တာလည်းရှိတယ်ရှင်သာရိပုတ္တရာတို့ရှင်မမောက္ကလန်တို့ဆိုတာတွေအမေကိုအကြောင်းပြုပြီးတော့ပါရိနိဗ္ဗာန်ပုံနေမှဤသားမောက္ကလန်မြည်တော့ပုံနေမှဤသားအဲဒီတော့တို့ရှိက မိဘအကြောင်းပြုပြီးသားတွေလည်းအမိခေါ်ကြတယ်ဒီမှာတော့သားအကြောင်းပြုပြီးနကုလပိတုနကုလရဲ့အဖေဖြစ်တဲ့ဒဂါကြီးပေါ့ဒဂါကြီးကရှိကဘာတသိန်းတွေကနေပြီးတော့သူတို့တွေပန်းလာတာပါပဲမြတ်စွာဘုရားနဲ့ရင်းကြီးတဲ့အရာမှာဣရတဲ့ရတဲ့ပုဂ္ဂိုလ်ပါပဲ မြတ်စွာဘုရားနဲ့အရင်းအီးဆုံးပဲအတွင်းရေးကြည့်ပါလေအကုန်လုံးလျှောက်ပြောတာပဲသူကသူကလည်းပြောတာอืมအဲဒါမြတ်စွာဘုရားနဲ့အနာရင်းကြီးရဲ့မြတ်စွာဘုရားတွေ့တွေ့ချင်းအဲဒီနာကုလပိတုဆိုတဲ့ဒကာကြီးနဲ့နာကုလမာတာဆိုတဲ့ဒကာမကြီးတွေကဘုရားတွေ့တွေ့ချင်းသူကပါမှန်တယ်ပါရင်မှန်တယ်သူကရှင်းကပ်ပြီးတော့ယူတည်ကြည့်ကြပြောကြတာ အာသာဆဲသွားနေတော့ခုမှသိရတယ်ကိုအဲဒီလိုစပြီးကြတာပြောကြတယ်ဘာလို့လဲဒီလိုပြောတော့ဆိုဘောညာစွာကသူကပါလည်းဖြစ်ခဲ့တယ်အဲမိဘသာသာဖြစ်နေတာ900အဲပြီးတော့ဦးလေးတို့ဦးကြီးတို့အဲဒီတော့ဦးလေးဦးကြီးရဲ့တူပေါ့လေအဲကဦးလေးရဲ့တူဖြစ်ဦးကြီးရဲ့တူဖြစ် အဲ့ဒါကလည်း900ကျင်900ကျင်အတော်ရဲ့သူဝဖြစ်အဲ့ဒါကလည်း900အားလုံးဘဝပေါင်း2000ဦးရှိလို့ဆက်ပြီးတော့ဖြစ်လာဒါကြောင့်မို့တွေ့တွေ့ချင်းသားချင်းနဲ့စိတ်ထဲမှာလည်းခါတဲ့ချစ်ချစ်ခင်ခင်ရင်းရင်းဖြစ်သွားတာတဲ့အဲဒီနာကူလာပြီလို့ဆိုရတာကြီးက ကြီးရင်တဲ့ခါကာလကျတော့မြတ်စွာဘုရားထံကိုကောင်းမလာနိုင်မှုနေမကောင်းထိုင်နေတာဖြစ်တာနဲ့အဲဒါနဲ့ဘုရားကြီးကမြတ်စွာဘုရားကိုလျှောက်ပါတယ်တတိယဟာဗျာတဲ့။အိုမင်းပါပြီ။အရွယ်ကြီးပါပြီ။အသက်ကြီးပါပြီ။ ရှိလျားသောကာလလည်းရောက်နေပါပြီတဲ့။ဘာလို့သုံးနေရအကျေကြီးတာတွေအဟောဟာတာတွေတော်များတယ်။အဲရှိလျားသောကာလရောက်ပါပြီဆိုတော့သက်ရှိလာပြီပေါ့လေ။တတိယအရွယ်နောက်ဆုံးအရွယ်လည်းရောက်ပါပြီ။ရောက်ဆိုလွန်နေတာပါရောက်ဆိုရဆုံးမနေရောက်နေတယ်လို့။အာတုရကာယောနာကျင်တော့ကိုယ်လည်းရှိပါတယ်။မကြမ်းမမှလည်းဖြစ်နေပါတယ်။ဘိက္ခနာတင်ကော မကြမကြမပြတ်လို့ပဲရောပါလေဆွဲကပ်ပြီးနေပါလေအနိစ္စဓာတာကြီးခောပနာဘန်းတွေဘဂဝတော်မနောဘာဝညာနိစ္စဒိက္ခုနာဘန်းတွေမြတ်စွာဘုရားဘဂဝတော်စားမြတ်စွာဘုရားကိုလည်းမနောဘာဝညာနိစ္စဒိက္ခုနာစင်လုံးကိုရှင်ပြုံးကြည်လင်းစွာပွားစေနိုင်တော်ရှင်သာရိပုတ္တရာအစရှိတော် ယဟန်တော်တို့ကို၎င်းနိစ္စရတာပြီအမြဲတည်းမဖူးမြင်နိုင်တော့ပါဘူးယခါမသာဖူးမြင်နိုင်ပါတော့တယ်ဩဝရတုမံပါဏိဘဂဝါအနိစ္စတုမံပါဏိဘဂဝါဘဂဝါမြတ်စွာဘုရားအဲဗာတိမြတ်စွာဘုရားဘဂဝါမြတ်စွာဘုရားဒီမှာကျွန်တော်ကိုဩဝရတုအနိစ္စတုသုံးမတော်မူပါညွှန်ကြားတော်မူပါ ညခြင်းဆုံးမညင်ကြချက်ဒီမှမှကျွန်တော်ဟာဒီရတာရှင်မြစွာကာလဘာလဟိတယဒုက္ခယဒီဝါချမ်းသာလုံးကအတ္တရှိရပါပြီရှင်မြစွာကာလဘာလုံးဒီဝါချမ်းသာရှင်းမဲ့ဆုံးမဩဝါဒညင်ကြဆုံးမတော်မူပါလို့အဲဒီနာကုလပြုဆိုတဲ့တရားကြီးကလျှောက်တယ်ခိုးကြီးပေါ့ခိုးကြီး ဟိုတုန်းကအသက်ကြီးတာနှစ်100လောက်ရှိရင်လည်းရှိနေပါလိမ့်မယ်120 120နဲ့တူတယ်သူကဆရာကျော်ကျော်ကျော်နေပါလိမ့်မယ်မြတ်စွာဘုရားနဲ့ပထမတွေ့တာကလည်းတရားတွေတွေရပါတယ်သောတာပန်သောတာပန်ပြီးနောက်တရားတွေတွေ့တဲ့ပြီးတော့နောက်ဆုံးအချိန်ကျတော့ဉာဏ်နာဖြစ်ပြီးတော့လူဝနဲ့ဉာဏ်နာဖြစ်ပြီးပြိဋိဘာစံတယ်လို့ဒီလိုသံဃာနေမှာရှိပါတယ်။သာမန်ပုဂ္ဂိုလ်မဟုတ်ပါဘူး အဲဒီတော့သုံးပါဝါဒပြီးတော့မူပါလို့ဆိုမြတ်စွာဘုရားဧဝမိတံခါတိဧဝမိတံခါတိဟုတ်တယ်နာကုလပိတာနာကုလဖခင်တရားကြီးဟုတ်တယ်အဲ့ဒါမှန်မယ်အဲကိုယ်ကာယအာတူရောနာကျင်နေတာပဲနေကြမှာဖြစ်နေတာပဲအန္တဘူတော်ပရိယောနာတော် ရေကုန်လေးမှိပြီးတော့ရေကုန်လေးဖုံးထားလို့ဥဒခွက်ဖြစ်တယ်။ရဲ့ဥဘဲဥလို့ဆိုရတယ်ဒီကအခွန်လေးရှိခါနေတော့တော်တာပေါ့လေ။ဒါလေးကအခွန်လေးကလည်းထိုင်တာမဟုတ်ဘူးက။ကြီးလိုက်လို့ရှင်ချင်းကွယ်ပြက်ပြီးတော့သွားနိုင်တယ်။အဲ့ဒါနဲ့သာလို့ရှိရင်ဒီအကြီးကလူမှာကိုယ်မှာ အပြင်ကနှိမ့်ဆက်ပြီးတော့နေတဲ့အရေကွန်ကကျုပ်ပဲဘူးခွန်တော့တော့မမာပါဘူးသူကမမာဘူးသူကကြော့ကြော့လေးပဲဘာနဲ့မဆိုထိလိုက်လို့ရှင်ပြင်းရင်ပြစ်ပြီးတော့သွားနေတာပဲဒီကျန်းတန်းနဲ့ချွန်အတက်ကလေးတွေရှိတာနဲ့သွားတိုက်လိုက်လို့ရှင်ပြင်းရင်ဖွန့်ပဲ့ပြီးတော့ဒီလိုပြက်သွားတာပဲ ပြတ်ပြီးတော့လည်းသွားနေတယ်အဲဒါအခုတော့အရွယ်ကလည်းကြီးအဲဒီလိုအရေးလေးဖုံးထားတော့ဥများလို့ကျဲဥလို့ဘဲဥလို့များလို့ဘာမှမခိုင်ကားတဲ့ကိုယ်ပဲရောဤထားသည်ဒီမံကာယံပရိဟရတော်မုဒ္ဒံပိအာရောဇံပရိဇာနေယကိညာကိမညတ္တာပါလယံဒါရတိ နကုလဖခင်ဖြစ်တဲ့တရားကြီးရောခြင်းပုဂ္ဂိုလ်ဤဣမကာယံဤသို့သောကိုယ်ကိုပရိဟာရတော်ဆောင်းနေရပါရဲ့မဟုတ်တမ်းတခဏနာခဏညတော်လဲအာရောကြောင့်နာကင်းရှင်းကြမှာခြင်းကိုပရိသဏိယဝန်ခံရအောင်အားကြမှာပါရဲ့ဒီကောင်းပါရဲ့ဘလုံးခံလို့ရှိရင်တခဏညတော့လဲ ကျမ်းမာပါရဲ့ကျမ်းမာပါရဲ့နှခမ်းဝင်ပါလို့ရှိရင်ကိဉ္ညတဘာလျာဘာလျာမသိမလိမ္မာသည်အဖြစ်ကိုညတ်တခြင်းကိဉ္ဘယ်မှာဆိုရအကြောင်းရှိရနည်းဒါမလိမ္မာလို့မသိလို့ဝန်ခံတာတဲ့ကျမ်းမာတယ်ကျမ်းမာတယ်ဆိုဒီကိုကြီးကဘာမှမကျမ်းမာဘူးအဲနည်းနည်းရေရတော့နည်းနည်းတော့တော်တယ်ဆွမ်းမှာပါလေရေကြီးသွားလို့ရှိရင်မကျမ်းမာဘူးတဲ့ဒါကတော့ ဘိုးကြီးတွေအမေကြီးတွေဒါကိုယ်တိုင်တွေးပေါ်နေကြတယ်ဘာမှမကြမ်းပါဘူးဘာမှခိုင်ပါဘူးသာသမာတရားတွေခါပဲဒီခါပဲဒီနကုလဖခင်ဖြစ်တဲ့ဒကာကြီးသတ္တမထိုးသို့ဒီကိုယ်ကာယသည်တခဏမျှကြမ်းမှာပါလေလို့ဝန်ခံရမတင်သောအကြောင်းကြောင့်သိသိဤဧဝံဤသိက္ခိတဗံကျင့်ရမည် ဟောဒီလိုရှင်းပါလားဘာကျင့်ရလဲဆိုအာတုရကာယတမေတ္တောစိတ်တအနာတုရဘွိတတိတိဧဝံဟိသေသိခိတဗံစာရလေးတွေဝေထားတယ်ကြားကြရဲ့စာရည်ဒီကုလုံးရမရရတယ်တော့မြေတာစာရည်တဲ့ဆောင်ရည်ကမရတဲ့ပုဂ္ဂိုလ်ရှိဘုန်းကြီးလာတောင်းရင်နည်းနည်းတော့ရှိတယ်ဘုန်းကြီးမှလည်းတရားတော့မကောင်းဘူးဆိုတော့ အာတုရကာယတာမေသတောစိတ်တော်နာတုရမောတိတိအဝိတေတိကိတဗံလူရင်းလေးရဲ့ခွင့်ရတယ်မှာကြတာဟိုအစီရီကျောင်းနေခြင်းဒီရီကျောင်းနေခြင်းဆိုင်ရတဲ့အများကြီးဖြစ်သွားအာတုရကာယတာနာကျင်သောကိုရှိသောမင်းကအာတုရကာယတာနာကျင်သောကိုရှိသည့်တတော်ဖြစ်သောမင်းကမင်းကဤစိတ်တံစိတ်သည် အနာတုရံနာကျင်ခြင်းမရှိသည်ဝါချမ်းမာရီဘုဒ္ဓတိသလတာဣတိဤသောဣတိဧဝံဤသောသေတမိတခိတာဗံပြညာမိအဲဒါအာထုခြင်းမှာကိုယ်ကတော့ရုပ်ကိုယ်ဆိုတာကတော့ဘယ်လိုပဲစောင့်ကြောက်နေနေမကြမ်းမှနာကျင်မှုတွေဆိုတာဖြစ်တာပဲ လူတိုင်းလူတိုင်းမိမိတို့ကိုယ်ကိုကျမ်းမာအောင်လို့အများအားကြောင်းရဆိုင်နေကြတာပါပဲဒီကနေပြီးတော့ရခါရခါအဖျားနာရီလည်းရှိရဲ့အဲတခါပြန်ကြတော့အရှင်မကြီးပြီဆိုတော့အကြီးကျယ်အကျမ်းမာမှုဖြစ်တာပဲဒေဝီတောင်ဖြစ်သွားတာပဲနောက်ဆုံးတစ်နေ့ကျရင်သိရတာဘယ်နဲ့မှမတတ်နိုင်ဘူးအဲဒါမကျမ်းမာတဲ့ကိုကြီးအသက်ကြီးနေလေပို့ပြီးတော့ထင်ကြတာပါ ကြီးတဲ့ခါကျတော့မကြမ်းပါဘူးမြေကောင်းထိုင်နေတာတွေဖြစ်အဖိုးကြီးဖွားကြီးအတွက်ကိုရေးကြည့်တာတော့အခုဆိုရင်ကြားနာတဲ့ပုမိတ္တတဲ့ဖိုးကြီးဖွားကြီးလည်းပါနေတာပို့ပြီးတော့ရေးကြည့်တယ်မကြမ်းပါဘူးလေသိညာတာပဲဟိုကဟိုလိုဖြစ်လိုက်ဒီလိုဖြစ်လိုက်နဲ့ဘယ်လိုယူရနဲ့ပြည်သူစောင့်ရှောက်နေမယ်လေမကြမ်းပါဘူးဆိုတာဖြစ်တာပဲဖြစ်ရှင်လွယ်လွယ်လေးရေပါဘာမှမဖြစ်ရင်ဟောဒီခါနာတာတော့ဘာလို့မှ သိထင်ကြတာအနာရညာခေါင်းလေးငုံလိုက်တာလည်းအစင်းစင်းနာတော့တာပဲတော်တော်ဟန်ကြတာပဲအဲဒါမကြမ်းမမာတမကြမ်းမမာတဲ့ကိုကိုကမကြမ်းမာပေမဲ့လို့စိတ်ကတော့ကြမ်းမာရမယ်ကိုမကြမ်းမာပေမဲ့လည်းစိတ်ကြမ်းမအောင်လို့ရှင်းရမယ်ဒါပါပဲဒီလိုပါတော့ ရုပ်ကိုယ်ကမကျမ်းမာတော့လဲစိတ်ကိုတော့ကျမ်းမာကြရမည်လားမြတ်စွာဘုရားမြင်တော့အဲအတူလေးစိတ်ကောင်းတယ်ကွာအဲဒါလေးတော့ဆိုရမယ်ရုပ်ကိုယ်ကမကျမ်းမာတော့လဲစိတ်ကိုယ်တော့ကျမ်းမာကြရမည်ရုပ်ကိုယ်ကမကျမ်းမာတော့လဲစိတ်ကိုယ်တော့ကျမ်းမာကြရမည် တဲ့ခါကလာသိကောင်းတဲ့ဒီဩဝါဒလူကြီးကောင်းတယ်ရုပ်ကောကတော့ဘယ်မှမတတ်နိုင်ဘူးသူအကြောင်းရှိတဲ့ခါကျနေကောင်းထောင်ကောင်းဖြစ်တာစိတ်ကတော့ကိုကအလိုလိုက်ရင်လာပါပဲအလိုမလိုက်လို့ရှိရင်စိတ်ကကြမ်းမအောင်လို့ရပါတယ်စိတ်တော့နှလုံးသွင်းလို့ရှုလို့ရတာပဲအဲစောင့်ကြောက်တဲ့ပုံစံတွေကြတော့ရုပ်ကောကမကြမ်းပါဘူးဆိုရင်စိတ်ကဒေါသတွေဖြစ်ကုန်ပြီစိတ်ကသိဆိုးတယ် ကိုယ်အနိဗ္ဗာန်မှာပြုစုတဲ့ပုဂ္ဂိုလ်တွေပါတယ်လက်စိတ်ဆိုးတာပဲကိုကိုကဆင်းရဲနေတာကိုကမကြမ်းပါနဲ့ဒါကမေတ္တာနဲ့ကရုဏာနဲ့စောင့်ရှောက်နေတဲ့ပုဂ္ဂိုလ်တွေကကိုယ်လိုတိုင်းမပြည့်ဘူးဆိုလို့ရှိရင်အဲဒီနေမကောင်းတဲ့ပုဂ္ဂိုလ်တွေကကြီးသိများတာကသူများတွေကိုမာလိုက်မဲလိုက်ဒီထဲကဒေါသတွေဖြစ်ဒီမကြမ်းပါမှုတွေဖြစ်လာအဲဒါအရေးကြီးတယ်ရုပ်ကိုယ်ကတော့မကြမ်းပါလားတန်နိုင်ဘူးတဲ့ရုပ်ကိုယ်ဆိုတာ ။သာမန်ပုဂ္ဂိုလ်တွေပြောနေဆရာရဟန္တာတွေလည်းမကြမ်းမှာဖြစ်တာပဲ။ရှင်မာကားတော်အကြီးမကြမ်းမှာဖြစ်လို့မြတ်စွာဘုရားကုသင်တရားဟောရတယ်။ရှင်မာမောကလမကြမ်းမှာဖြစ်လို့ကုသင်တရားကိုဟောရတယ်။သာသောရဲ့ကိုယ်တော်တိုင်လည်းမကြမ်းမှာဖြစ်လို့ရှင်စုံနာကိုကုသင်တရားဟောစီရတယ်။အဲဒီကုသင်တရားတွေနာပြီးကြမ်းမှာမှုရတယ်။နောက်ဆုံးဝါမှာမြတ်စွာဘုရားကိုယ်တော်တိုင်အကြီးကျယ်ယောဂဝေဒနာဖြစ်တယ်။နောက်ဆုံးဝါ ဒါပြိဋိမာဆံမြင်ကြပြီအဲဒီကပြိဋိမာဆံမြင်ကြသေးတာနဲ့ယောဂဝေဒနာပြောက်အောင်လို့ဝိပဿနာရှုပြီးပြန်မှာပဲလို့နှလုံးသွင်းမြတ်စွာဘုရားဝိပဿနာဘုရားအလောင်းတော်ဘဝတုန်းကပေါ့ဘုရားဖြစ်မဲ့မြင့်ကပစ္စည်းမရာဘုရားဖြစ်ကံကြီးပါပဲအဲဒီ၃လနာရီလောက်နေမှာပေါ့အဲ့ဒီကျွန်းကဘုရားလောင်းတော်ဝိပဿနာအကျေရှုလာ အဲဒီကရှုတဲ့အတိုင်းပဲဝိပဿနာကျေရှုတယ်ယောဂါတွေကြောက်သွားတယ်အဲယောဂါဝိပဿနာနဲ့ရှုမှတ်ပြီးပြုပြင်ပေးလို့ရှိရင်ရတယ်။ဉာဏ်ရနာပုဂ္ဂိုလ်ရင်တော့ယောဂကမကြောက်တော့မှလည်းစိတ်တော့သူကကျမ်းမာပါလေသူကဉာဏ်ရနာပုဂ္ဂိုလ်တွေကမကျမ်းမာတဲ့စိတ်မကျမ်းမာတဲ့ဒေါသတို့လောဘတို့ဘာမှရှိပဲပဲလောဘကလည်းပဲဟိုကိုဖြစ်ပြီးဖြစ်ပြီးတော့တောင်းတာဒေါသကလည်း မကောင်းတဲ့အာရုံတွေထားတယ်စိတ်ဆိုးစိတ်ပြည့်စိတ်ချမ်းသာတွေဖြစ်တယ်အဲစိတ်မချမ်းသာတာတွေအဲဒါတွေကညာနာတော့မရှိပါဘူးအဲဝိပဿနာရှိလို့ရှိရင်စိတ်ချမ်းသာရုံနဲ့မကဘူးကိုယ်ရောတောင်ပြန်ပြီးချမ်းသာတော့ချမ်းသာပြီးတော့သွားနိုင်ပါလေဒါပေမဲ့အခုဒီမှာမြတ်စွာဘုရားမိန့်ရှိတာကတော့ကိုယ်မချမ်းသာတာနေပြီစိတ်ကိုယ်လည်းချမ်းသာပါပြီစိတ်တော့ဆိုရင်ကိုယ်နေမကောင်းတာတွေ ကျမ်းမာတာတွေအကြောင်းပြုပြီးတော့သိဆိုခြင်းစိတ်ညစ်ခြင်းတွေဖြစ်ပါစေနဲ့ဆိုရင်ဒီဆိုခြင်းသောတာပိယဒုက္ခဒေါမနဥပါယတာဆိုတာဒီပေါ်နေတာတွေဖြစ်ပါစေနဲ့ဒါတွေပြောင်းသွားရှုမှတ်ပြီးတော့ပြေဖို့ပါပဲအဲ့ဒါကိုမြတ်စွာဘုရားသုံးမအကျဉ်းလေးပဲလားပဲဒါလေးဒီကြောင့်သာရှိပါရဲ့သူကရုပ်ကိုယ်ကမကြမ်းမာတော့လဲစိတ်ကိုယ်တော့ကြမ်းမာကြရနေ တော့နားလည်ပါအလုံးနားလည်စိတ်ကိုလည်းကြမ်းပါစိတ်ကိုကြမ်းပါဘယ်နဲ့လုပ်ရမလဲဆိုတာကိုနာဂုလပိတာနာဂုလရဲ့ဖြေတကာကြီးကသစ္စာတရားတော့သူကထပ်ပြီးတော့မကြောက်ဘူးဒီတိုင်းပဲသူကအာရသဘောကြားပြီးတော့စင်္သာရိပုတ္တရာထံသွားတာကိုစင်္သာရိပုတ္တရာထံရောက်တဲ့ခါကလာတဲ့စင်္သာရိပုတ္တရာသူ့ကိုမေးတယ်နာဂုလပိတာတကာကြီး မြတ်စွာဘုရားမြတ်စွာဘုရားထံကအဆုံးမဩဝါဒမြန်ကြပြပါရဲ့လားကြားပါဗျာတဲ့မြာပဲဒီမှာမြန်ကြပါလေဟောဒီလိုအဆုံးမဩဝါဒရတယ်ရုပ်ကိုယ်ကမကြမ်းမှာတော့လဲစိတ်ကိုယ်တော့ကြမ်းမှာကြရမည်တို့ရုပ်ကိုယ်မကြမ်းမှာလည်းကစိတ်ကိုကြမ်းစိတ်ကြမ်းမှာအောင်လို့ဘယ်လိုလုပ်ရမလဲဆိုတော့ကောမေးရဘူးလားအဲ့ဒါတော့မမေးခဲ့နေဘူးဗျာဒါကတော့အရှင်ဘုရားထံလာတာဒီလိုအကြောင်းအရာတွေကို နာဝရလာရတာပဲတတိတော်တင်္ဂလာရရှင်ဘုရားကဟောတော်မူပါဟောတယ်ပฏิပါတိပါဠိရတာပฏิပါတိရှိတယ်ရှင်ဘုရားညာထဲမှာရှင်းပါသေးတယ်လို့သုံးတာကိုဟောတော်မူပါပါပဲအဲဒီမှာရှင်သာရိပုတ္တရာဟောပါတယ်အကျယ်ကြီးတယ်ဟိုကဟောတာတွေကတော့အဲဒီအကျယ်ကြီးတွေကဘုရားမဟောတာအတူရုပ်ခေါ်တာအင်းဉာဏ်ကြီးတယ်ကွာ သချင်းသသာမတိအတုရကာယောစီဝဟောတိအတုရစိတောသာကိုယ်လည်းမကြမ်းပါဘူးစိတ်လည်းမကြမ်းပါဘူးဆိုတာဘယ်ဘယ်ပုံပဲနည်းတော့ဆိုလို့ရှိရင်ဣဒသာဝတိအတုတဝပုထုဇနောရိယနာအာရတာဝီရိယဓမ္မတာ အာကောဝီရောအရိယဓမေအာဝိနေတော့ သဗ္ဗုရိသနာအရတာဝေသဗ္ဗုရိသဓမ္မသာအကောဝိရောသဗ္ဗုရိသဓမ္မအဝိနိတောဟာဗေဒီနာကုလပိတုရတာကြီးဤရာဤလောက၌အတုတဝါအကြမ်းမြင်မရှိသောပုထုဇဏပုထုဇဉ်ပုဂ္ဂိုလ်သည်အကြမ်းမြင်ရှိသောပုထုဇဉ်ပုဂ္ဂိုလ်အဲ့ဒါလေးကမှတ်သားကြတော့ကောင်းတော့ကောင်းနေတာလေးကကြားမြင်ရှိဘူး ကြားဆိုတာပါအမြင်ဆိုတာပါတော့ကြားဆိုတာကအာဂမတုဒ္ဒပဲမြတ်စွာဘုရားဟောတဲ့တရားတွေကြားနာမှတ်သားထားဖို့ရမယ်ယုတ်တရားနာတရားများရှိတဲ့အနိစ္စဒုက္ခအနတ္တသဘောများရှိတဲ့ဇာလေးတွေကိုမှတ်သားထားဖို့ရမယ်ကိုယ်တိုင်တော့မကြည့်သေးဘူးပေါ့လေအဲတုဒ္ဒကြားမှုမျှလည်းပဲအကျိုးရှိတယ်အဲ့ဒီလိုအားလည်းမကြားဘူးတဲ့ဒီပုဂ္ဂိုလ်ကဟုတ်တာပဲလောကကြီးလျှောက်ကြည့်လို့ရှိရင်ဒီဟာကြားမှုတဲ့ပုဂ္ဂိုလ်နည်းနည်းရှိတာမြတ်စွာဘုရားဟောတဲ့အတိုင်း ယုံနာနှစ်ပါးများပဲအနိစ္စဒုက္ခအနတ္တတရားတွေပဲလို့ဒီလိုကြားဥတဲ့ပုဂ္ဂိုလ်ကဘုရားသာသနာဝင်ပုဂ္ဂိုလ်တွေမှာဘုရားသာသနာဝင်ပုဂ္ဂိုလ်တွေတောင်မှอืมဆရာသမားတွေကဟောတာတချို့ကမကြားဘူးဆရာပါဘူးဘုရားဘာသာလားဘုရားဘာသာဒါမှမဟုတ်အဲဒီလိုယုံနာနဲ့ပတ်သက်တဲ့အနိစ္စဒုက္ခအနတ္တနဲ့ပတ်သက်တဲ့တရားတွေကမကြားဘူးဆရာဘူးဒီလိုနေကြတာ ဆွန်ပြကြတဲ့ရက်တွေမှာဒီလိုပါပဲဒုက္ခများတယ်သူတန်နေနေမြတ်ဒီရတိုင်းကကုသိုလ်ကောင်းမှုတွေဖြစ်တာလည်းဖြစ်ပါရဲ့အဲဒီယုံနာနေနဲ့စပ်ပြီးတော့နိစ္စဒုက္ခအနတ္တအကြောင်းတွေကိုမဟောပြောကြတော့မကြဘူးအဲဒီလိုနဲ့ချိန်ကုန်သွားတာပဲကြားလည်းမကြဘူးတဲ့ပြီးတော့အမြင်ကတော့အဓိကမသုဒ္ဓရဲ့ဒါကတော့ကိုယ်တိုင်တရားထုတ်လို့ကိုယ်တိုင်တွေ့တာဝိပဿနာရှိတော့ယုံနာနာနှစ်ပါးပိုင်းခြားပြီးတဲ့နိစ္စဒုက္ခအနတ္တတွေလည်းစိတ္တစိတ္တရှိတော့ ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်နိစ္စရူပနာတ္တတွေကိုယ်တိုင်တွေ့ပြီးကြည့်တာပေါ့အဲဒါဝိပဿနာဉာဏ်ဖြင့်လည်းကိုယ်တိုင်တွေ့ရဲနောက်အရိယာမဉာဏ်ဖြစ်သွားရင်တော့ခိုင်မြဲသွားတာပါပဲဆက်ပြီးတော့တွေ့ရတာမဟုတ်ပါဘူးအဲဒါနဲ့အရိယာမဉာဏ်အပြည့်သွားရတာပေါ့ဝိပဿနာရှုလို့နိစ္စဒုက္ခအနတ္တတွေဘယ်လိုပဲသိနေနေအရိယာမဉာဏ်မရောက်သေးရင်အဲ့ဒီသိရတော့ကြာပြည့်စုံနေပြည့်သွားနိုင်တယ်အရိယာမဉာဏ်ရောက်လို့နိဗ္ဗာန်မျက်မှောက်ပြုသွားပြီဆိုရင်အကြသခဏလေးပဲဒီဒီလေး အဲ့ဒီချိန်ကစပြီးတော့ရှင်းကဝိပဿနာရှုစဉ်ကအနိစ္စဒုက္ခအနတ္တတွေသိလာတာမပြတ်တော့ညာစဉ်းစားတဲ့စဉ်းစားတဲ့ယုံနာနှစ်ပါးအနိစ္စဒုက္ခအနတ္တတရားတွေပဲဆိုပြန်ပြီးတော့ပေါ်တယ်အမှုမှန်မှန်နေနေလို့ရှိရင်တော့သောတာပန်ပုဂ္ဂိုလ်တွေလည်းသူများလိုပါပဲသွားလိုက်လာလဲစားလိုက်တောက်လိုက်ရောလဲပါလိုက်ဒီလိုနေတာပါပဲဒါကြောင့်မြတ်စွာဘုရားလက်ထက်ကဝိသကာရောနာရောရင်တို့ဆိုတာသောတာပန်နေဒီနောင်နေနဲ့ပဲသာသမီတွေနေဘူးအဲဒီမှာ များကြီးပဲအဲမာတမဲ့လွတ်နေတဲ့ခါတော့ဒီလိုပါပဲအဲဝိပဿနာရှိလိုက်တဲ့အခါသင်္ကြန်လိုက်တဲ့အခါကျတော့ယုံနာနှစ်ပါးပြန်ပြီးတော့ရှင်းအဲဒီအပြီးတွေပြန်ပေါ်လာအဲဒါဟာအရိယာမိတ်အစွမ်းအဲအရိယာမိတ်ဖြစ်ဖြစ်စေဝိပဿနာဖြစ်ဖြစ်စေကိုယ်တိုင်တွေ့ပြီးတော့သိထားတာကအမြင်ပဲအာရမသုဒ္ဓဒိဋ္ဌမသုဒ္ဓအဲ့ဒီသုဒ္ဓနှစ်ပါးလုံးမရှိဘူးတဲ့ဒီပုထုဇဉ်ကတော့ပုထုဇဉ်ဆိုတာဟာ ပုထုဇဉ်ရဲ့ပုထုကများတယ်ဇနကလူတော့မဖြစ်စေဘူးများတော့ကိလေသာတွေဖြစ်စေတာလို့တဲ့ပုထုကအများကြီးကိလေသာတွေမဖြစ်စေနိုင်တဲ့ကိလေသာမရှိဘူးတဲ့သူမှာကိလေသာတွေအကုန်လုံးဖြစ်စေနိုင်တာပဲဒါပုထုဇဉ်ခေါ်တယ်ဘယ်ကိလေသာမှမပယ်ရသေးတဲ့ဟာပေါ့သောတာပန်ဆိုရင်တော့သက္ကာတိကိစ္စကိစ္စတွေကျင်သွားပြီပယ်ကြလောက်တဲ့လောဘဒေါသမောဟတွေလည်းကျင်သွားပြီအဲဒါ ပုထုဇဉ်များတော့ကိလေသာတွေအများကြီးရှိသက်သာဝင်ကြ။အပုထုဇဉ်မှာတော့ဘယ်ကိလေသာမှမကင်းသေးတော့အကြောင်းအားတွေလာပြီးဖြစ်နိုင်တာဖြစ်နိုင်တော့ရှိနေတယ်လို့ပဲဆိုရတယ်။တနည်းအားဖြင့်ပုထုဇဏကပုထုနာနာတ္ထာရနာမုခံအွန်လောကိကာတိပုထုဇဏနဲ့ပြီးတာနေရမယ်။မိရိကာတွေအဖွင့်တယ်။ပုထုနာနာတ္ထာရနာ အမျိုးမျိုးသောဆရာတော်ဤမုခာမျက်နာအုံလောကင်းသည်မော်၍ကြည်ရကောင်းဤဒီခရပုထုဇနာပုထုဇဉ်မီဘုရားတရားတို့တရားမှန်ကသိမှသာတော့ဘုလူပြောတာဟုံလုံးတို့ဒီလူပြောတာဟုံလုံးတို့ဟိုဆရာတရားဒီဆရာတရားအဲဒီလိုပဲဟိုပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေညာတော်တော်ဆရာတွေကိုမော့ကြည့်ရတယ်ကိုကအောက်ကပါလေကိုကမသိသေးဘူးတချို့ပြောတဲ့ဟောတဲ့ဆရာလည်းဘာမှသိတာတော့မဟုတ်ပါဘူးမဟုတ်ဝင်လည်းလို့ အဲဒီဘုရုရှင်ကတော့ယုံရတာပဲသူပြောတဲ့အတိုင်းဟုတ်ကောင်းရဲ့ဆိုပြီးတော့ဟိုကြီးကဒီဆရာလေးဝါရတွေယုံကြည်ပြီးတော့လိုက်နာနေတယ်ဘုရုရှင်ကသာသနာအပြင်ဘက်မှာဘာသာဝါရအမျိုးမျိုးယုံကြည်ကြတဲ့ဒါတွေပေါ့ဒီဥစ္စာတွေဘုရုရှင်နေသူတို့ဘာသာဝါရဆိုင်ရာတရားဟောဆရာတွေ အဲဒါတွေကိုအကောင်းနေမှားပြီးအဲဒါတွေသူတို့ပြောတဲ့ဟုတ်တယ်မှားပြီးတော့ယုံကြည်ပြီးတော့ရှင်းနေကြတာဘုရားရှင်တွေဘုရားသာသနာတော်အတွင်းကလည်းဒီလိုပါပဲတရားတွေကိုမရသေးလို့ရှိရင်ဟိုလူပြောတာဟိုနှုံးနဲ့ဒီလူပြောတာဟိုနှုံးနဲ့ဟိုတရားဟိုနှုံးနဲ့ဒီတရားဟိုနှုံးနဲ့အလွဲအမှားတွေရောက်ပြီးတော့သွားတဲ့ပုဂ္ဂိုလ်တွေရှိတယ်ကြောက်ရသိကောင်းတယ်အဲဒါပုထုဇဉ်နဲ့ဆရာများတယ်လို့ဆိုလိုပါတယ်ဆရာများအဲဒီပုထုဇဉ်ပုဂ္ဂိုလ်က ရားဟောတရားလည်းမကြားဘူးသေးဘူးဆိုတော့အဲကိုယ်တိုင်လည်းတွေ့တွေ့ပြီးရဲ့အသိဉာဏ်လည်းမရှိသေးဘူးတဲ့အဲဒါဘယ်လိုတုံးဆိုလို့ရှိရင်အရိယာနာအာရသာဝိရဲ့သူရဲ့မကောင်းတဲ့ယုံညံ့တဲ့ဂုဏ်တွေပေါ့လေလိုတဲ့ဂုဏ်တွေပြတယ်အရိယာပုဂ္ဂိုလ်တွေလည်းသူမမြင်သေးဘူးအရိယာပုဂ္ဂိုလ်မမြင်သေးဘူးအရိယာပုဂ္ဂိုလ်မမြင်သေးဆိုတာကိုကအရိယာမဖြစ်လို့အရိယာဟာဘယ်လိုနေလဲဆိုတာမသိတာကိုပြောတာ အရိယပုဂ္ဂိုလ်တွေနဲ့တွေ့တာပေါ့ဘုရားနဲ့လည်းတွေ့နေတာပဲဘုရားနဲ့တွေ့ပေမဲ့လည်းပဲကိုယ်ကတရားတို့ရမှလို့ရှိရင်ဘုရားတွေ့တယ်လို့မဆိုနိုင်ဘူးသူကဘုရားလည်းဒီညီမကြီးကဥပဒကြီးဘုရားနဲ့တွေ့တာပဲဘုရားဘုရားဖြစ်ကြောင်းနဲ့လည်းသူမေးတာပဲအကုန်လုံးကြည့်လိုက်တာလည်းအောင်းနိုင်ပါလားဆိုအောင်းနိုင်ပါပြီမြတ်စွာဘုရားဝန်ခံတာဥပိယပါဟုသောတယ်ဟောကောင်းဟုတ်ပါလိမ့်မယ်ဆိုပြီးဒီလိုပြောပြောသွားတာပဲဒါ ဘုရားဟုတ်တယ်လို့ဒီကမယုံကြည်ဘူးအဲဒါကြောင့်အရိယာတွေကိုကိုယ်ပိုင်ဉာဏ်ဖြင့်မမြင်သေးဘူးတဲ့ဒါကမှထုတ်ပြတာကိုတော်ကြီးတွေကတဲ့ပြကြီးမှရမ်းပြီးတဲ့ကိုတော်ကြီးတွေကဒီဆရာကရဟနာပုဂ္ဂိုလ်ရဟနာပုဂ္ဂိုလ်နဲ့ဒီလိုကနေရတာအဲတပိတ်တို့အဲသုံးဆောင်ပစ္စည်းတို့ကိုနောက်က ခံယူပြီးတော့ဝေယဝဆတွေလုပ်ပြီးတော့လိုက်နေတာပဲအဲဒီလိုလိုက်နေတဲ့ကိုတော်ကြီးကအဲဒီသူဆရာရဟန်းကိုမေးတယ်သူကြီးကိုမေးတယ်အရိယာပုဂ္ဂိုလ်ဆိုတာဘယ်နဲ့နေလို့ညာလို့ညာနာပုဂ္ဂိုလ်များဘယ်လိုနေကြတော့ဘယ်လိုမျိုးဘယ်လိုပုဂ္ဂိုလ်ပါတော့လို့မေးတော့အဲဒီညာနာဖြစ်တဲ့မထေရဆရာကြီးကအမိန့်ရှိတချို့တဲ့ ကြီးမှရဟန်းတွေ့တဲ့ကိုရောကြီးတွေကိုကလည်းတရားမပြီးတော့ညာနာမထေကြီးရဲ့ဝေယဝိသတွေနဲ့ပြုပြီးတော့ဒီကြီးဝင်ငယ်တွေပြုလိုက်နေတာပဲဒါပေမဲ့လို့ကိုယ်ဆရာညာနာမမသိဘူးတဲ့အနာသိခဲ့တယ်တဲ့ဆိုတာဒီလိုပြောတာပဲ။အဲ့ရပြောတာကဒါပေမဲ့အဲ့ဒီကိုရောကြီးကမသိဘူး။တော့ခက်တာပဲ။သိဘူးကတော့ခက်တာပဲဘယ်တော့သာသိရပြောတာ။ကိုယ်ဆရာညာနာမမသိဘူးတဲ့ဆိုအဲ့ဒါကိုယ်တိုင်ကတရားပြီးမှ ဓမ္မပတ္တနောမံပတ္တိမြတ်စွာဘုရားဟောတာတရားမြင်လို့ရှိရင်တရားမြင်တယ်အရိယတရားတွေကိုယ်တဏ္ဍာဖြစ်လို့ရှိရင်ဟာအရိယဆိုဒီလိုပုဂ္ဂိုလ်ပဲဒီလိုပြီးတာပေါ့မျက်စိနဲ့မပြီးတာနေတော့မဟုတ်ဘူးအရိယဆိုဒီလိုသဘောရှိတယ်ဒီလိုပြီးတယ်ဗျအရိယနာအရဟတာဝိအရိယဓမ္မသာအကောဝီရောအရိယဓမ္မအရိယတို့ကျင့်သုံးတဲ့တရားမှလည်းမကျွမ်းကျင်နေဘူးတဲ့ အခုအားဖြင့်သုံးရတဲ့တရားဆိုတာဘာလဲဆိုတော့တိဋ္ဌာန်ဆိုင်တဲ့တရားတွေပဲတိဋ္ဌာန်၄ပါးသမပ္ပဒံ၄ပါးဣတိပါ၄ပါးဣန္ဒြေ၅ပါးဘုံ၅ပါးဘုဇင်9ပါးမဂ္ဂင်7ပါးဘောဂိတိဖြစ်တဲ့39ပါးအဲ့ဒီ39ပါးအစုပါတော့ကိုတိဋ္ဌာန်သမပ္ပဒံဣတိပါဣန္ဒြေဘုဘုဇင်မဂ္ဂင်9ခုရှိတယ်တစုတစုပြီးလို့ရှိရင်အကုန်လုံးပြီးတာပါပဲအတိဋ္ဌာန်၄ပါးပြီးတယ်ဆိုလို့ရှိရင်သမပ္ပဒံဣတိပါစသည်အကုန်လုံးပြီးတာပါပဲ အဲဒါအရိယာစစ်ကြောင်းတရားတွေလည်းသူမကျွမ်းကျင်နေဘူးတဲ့သူမကျွမ်းကျင်နေဘူးကြားတော့မကြားဘူးဟင်းကြားဘူးတော့လည်းပဲကိုယ်တိုင်ကအာမထုတ်လို့ရှိရင်မကျွမ်းကျင်ဘူးအခုဒီမှာယောဂီပုဂ္ဂိုလ်တွေပြိဋ္ဌာန်တရားအဲအားထုတ်နေကြတာသိနေကြတာအဲအာနုပါဒနာကိုမူရာတွေရှိရတဲ့ဝေဒနာနုပါဒနာခန္ဓာမှုဝေဒနာတွေကိုရှိရတဲ့ စိတ်ဓာနုပါဒနာစိတ်အခုတွေစိတ်တိုင်းတိုင်းရှိရတဲ့ဓမ္မနုပါဒနာသဘောတရားတွေစိတ်တိုင်းတိုင်းရှိရတဲ့အဲဒီသတိဌာန်တွေကိုပွားတယ်မြမအရုတဲ့ပုဂ္ဂိုလ်တွေကသိနေတာအရိယဓမ္မအရိယထိတိုင်းတရားတွေသိနေတာအဲကိုအာထုအာထုနိုင်တယ်လို့ကြွကျင်တာပဲနည်းနည်းအာထုနိုင်ရင်နည်းနည်းကြွကျင်တာနည်းနည်းအာထုနိုင်ရင်နည်းနည်းလည်းကြွကျင်တယ်ဆိုတာအရိယဓမ္မကအာကောပြီးတော့သူ့ပုဂ္ဂိုလ်ကမကြွကျင်ဘူးတချို့က သာဓိပေရီပြီးနေပေမဲ့လို့ကိုယ်တိုင်အာမထုပါသေးရင်သူတို့လည်းပဲသတိထားနေတယ်ကြွကျင်ဘူးသတိဌာနတုတ်ပြီးနှုတ်တယ်လည်းရနေကြတာလည်းဆိုသူတို့ရနေပေမဲ့လို့သွားရင်သွားပြီးပြီးတော့မြတ်စွာဘုရားတည်းဟောထားတာသွားတိုင်းသွားတိုင်းဒီလောက်ကြွတာလှမ်းတာချတာရှိရမယ်ဆိုတာမသိဘူးသူတို့ကဘယ်လိုသဘောပေါက်နေလဲဆိုရင်အဘိဓမ္မာကျမ်းဂန်တွေကပြတဲ့အတိုင်းอืมသွားခြင်းနဲ့စိတ်ကြောင့်သွားရုပ်တွေဖြစ်တယ် အဲစသည်ဖြင့်ပေါ်လေအဲ့ဒီဖြစ်တဲ့ယုံနာခန္ဓာတွေဒီလိုဆင်ញရတယ်လို့သူကသဘောကျတယ်ဟိုပါဠိတော်ဆရာဟောထားတဲ့အတိုင်းကလူသဘောမပေါဘူးအဲ့ဒါအရိယဓမ္မကအာခေါပြီးတော့ပဲအရိယသူကြောင့်တရားမကျွမ်းကျင်တော့အခုဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်ကကျွမ်းကျင်တယ်အာထုနေတော့ကျွမ်းကျင်တာလဲအရိယဓမ္မေအဝိနိတော့အဲအရိယဓိတရားမှမဆုံးမရဘူးတဲ့တရားအမှထုတ်တော့အရိယဓမ္မတွေဖြင့် အဲဆုံးမရမယ်ပယ်ရမယ်ကိလေသာတရားတွေအဲ့ဒါတွေမပယ်ရသေးဘူးလို့မဆုံးမရသေးဘူးသာဝုရတနာအာရသာဝုသဗ္ဗုရတဓမ္မတာအာကောဝိရသဗ္ဗုဒ္ဓဓမ္မေအဝိနိဒသူတော်ကောင်းဒီနေ့သူတော်ကောင်းနဲ့ရိယဆိုတာဒီလိုပါပဲသူတော်ကောင်းတွေလည်းအရိယသူတော်ကောင်းတွေမသိဘူးအရိယသူတော်ကောင်းသူတော်တရားတွေမသိဘူးကျွမ်းကျင်နေဘူးအရိယသူတော်ကောင်းတရားတွေနဲ့မဆုံးမရသေးဘူးတဲ့အဲ့ဒီပုဂ္ဂိုလ်က အာဝိနိတော်မဆုံးမသေးသောဘုဒ္ဓဇနာဘုဒ္ဓရှင်ပုဂ္ဂိုလ်သည်တဏီအာဝိနိတော်မဆုံးမသေးသည်ဖြစ်၍ပေါ့ရူပံယုတ်ကိုအတ္တတော်အတ္တကမှုသမနုပါဒတိပြုမှသင်နေ၏အဲယုတ်ကိုအတ္တအသက်ရှင်နေတဲ့ကောင်လို့သင်တယ်တက္ကရာဒီ20ကိုဒီမှာအကျေကြီးပြထားတယ်အဲဒါဘုန်းကြီးအကျေကြီးတော့ဟောတော့ဖြစ်ပါဘူးအဲညာလုံးအကြည့်ပဲရုပ်ကိုအတ္တကောင်ထင်တယ်ရုပ်ကိုအတ္တကောင်ထင်တယ် အခုဒီလောက်တွေကြွားလိုက်နှမ်းလိုက်ချလိုက်ခါကြီးရုပ်တွေရဲ့အဲ့ဒါငါပဲငါကြွားတယ်ငါနှမ်းတယ်ငါသွားတယ်လက်တွေပါလေကိုယ်လိုက်ဆန်းလိုက်ငါပဲလှုပ်ရှားလိုက်ငါပဲဒီလိုတစ်ခုပြုလိုက်ငါပဲငါသာပြောလိုက်လို့ရှိရင်လည်းအဲ့ဒါပြောတာရုပ်ပဲဟာငါပဲသာသာရကိုယ်မူရတွေဒီတိုင်းဒီတိုင်းကရုပ်တွေရုပ်မူရတွေပဲအဲ့ဒါတွေကိုအတ္တအသက်ရှင်နေတဲ့အကောင်ပဲလို့ဒီလိုထင်နေ တရားလုံးလုံးမကြောက်ဘူးတဲ့ပုဂ္ဂိုလ်ဒီမှာသေချာဒီတိုင်းကိုထင်တာအဲဘုရားသာနာဒီနေ့ကအတ္တဝါဒဆွဲရှိတဲ့ပုဂ္ဂိုလ်တွေကဆိုသေချာကိုဆွဲနေတာအင်းယုံနာတရားတွေကယုံနာတရားတွေကရှိတယ်ပုဂ္ဂိုလ်သတ္တဝါဤတဏ္ဍာမှာအသက်ရှင်နေတဲ့အကောင်းရင်မရှိဘူးဆိုတာကိုသူတို့လုံးလုံးလက်မခံနိုင်ဘူးအဲဒါမဟုတ်တာတွေဟောရမလားလို့ပြောတကယ်စိတ်တော်မှာဆွဲရသေးတယ်အဲဒီပုဂ္ဂိုလ်တွေတွားပြောလို့ရှိရင်အဲဒီတော့တရားနဲ့ဝေးတဲ့ပုဂ္ဂိုလ်တွေ တရားတွေကိုယ်တိုင်အားထုတ်တာမှာသူတော်မှတရားရုပ်ကလေးတွေကသူခံဥဒ္ဒတနဲ့သူနာမ်လို့လည်းသူခိုက်တာနဲ့သူဖြစ်တာအဲရူပံအတ္တရသနုပါဒရရူပဝန္တံအတ္တနာအတ္တမှာအသက်ရှိတဲ့ကောင်မှာရုပ်ရှိနေတာပဲရုပ်ကတော့ကိုရုပ်တရားရုပ်နဲ့တွဲပြီးတော့ဖြစ်နေတာအဲဒါအသက်ရှင်နေတဲ့ကောင်ပဲဆိုတာစိတ်မူရာတွေပေါ့လေဒါတွေကိုစိတ်မူရာတွေ ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ကျန်တဲ့ခန္ဓာ၄ပါးအဲဝေဒနာဖြစ်လို့ရှိရင်နာကျင်ကြိုက်ခဲလို့ရှိရင်နာကျင်ကြိုက်ခဲတာကဝေဒနာကိုအဲ့ဒါကအဲ့ဒါကငါပဲအဲနာကျင်ကြိုက်ခဲမှုဤတရားဖြစ်တဲ့ဒီခြေထောက်တွေလက်တွေကိုယ်တို့ဒါကရုပ်အဲရုပ်ရှိနေတယ်ငါငါမှရုပ်ရှိနေတာပဲငါနဲ့ရုပ်နဲ့ဒီလိုလေးဖြစ်နေတာဒီလိုသိနေတယ်အဲ့ဒါလိုအာတမိဝါရူပန်းနဲ့ အတ္တအတ္တနိဗ္ဗာန်အတ္တနိုင်လေးရူပံရုပ်သောသမုပ္ပါဒတိသူ့မှာသင်မြင်တယ်အသက်ရှင်နေတဲ့အကောင်မှီပြုပြီးတော့ဒီရုပ်တည်နေတယ်လို့အဲဒီအတ္တအရာကနာခန္ဓာ၄ပါးပါပဲနာခန္ဓာ၄ပါးဝေဒနာပညာသင်္ခါရဝိညာဉ်သူကစိတ်ပဲဆိုတော့ဗမာစိတ်ပဲပြီးတယ်စိတ်စိတ်ကူးစိတ်တန်းနေအဲ့ဒါလေးသိရင်အဲဒီစိတ်ကူးမှီပြီးတော့ရုပ်ဖြစ်တယ်ကိုယ်ရဆန်းတယ်ဆိုလို့ရှိရင်ကိုယ်ကျင်တော့ကိုယ်ဆန်းကျင်တော့ဆန်းတော့ အဲကိုယ်ကျင်တာကစိတ်ကိုအဲဒါအတ္တငါငါကိုယ်ကျင်တဲ့ယုတ်ကကိုယ်သွားတာပဲငါဆိုင်တဲ့ယုတ်ကဆိုင်တယ်ငါလှုပ်တဲ့ယုတ်ကလှုပ်တဲ့ငါပြုံးနေတဲ့ပြုံးတဲ့ကြည်ကျင်တဲ့ကြည်ရစသည်ဖြင့်ပေါ်နေယုတ်ကအတ္တကိုမှီပြီးတော့ဖြစ်နေတာယုတ်ကတော့အတ္တမဟုတ်ဘူးဒါလိုလဲဆိုလိုက်မယ်ရူပသမေဝအတ္တနာရူပသမေဝယုံနေပြီအတ္တနာအတ္တကောင်ကိုဘုနုပသတိရှုမှတ်တယ် အဲရုပ်ကိုမှီပြီးတော့အတ္တကတင်းနေတယ်ဒီကိုကြီးထဲမှာအတ္တအကောင်လေးကတင်းနေတာပဲလို့စိတ်ကူးတွေဖြေတိုင်းဖြေတိုင်းရုပ်ကိုကြီးမှီပြီးတော့ဖြစ်နေတော့ရုပ်ပေါ်မှာစိတ်ကလေးကတင်းနေတယ်စိတ်ကလေးတင်းနေတဲ့စိတ်ကလေးကငါပဲအဲရုပ်ကိုမှီပြီးတော့နာကျင်ကြိုက်ခဲမှုဝေဒနာတွေဖြစ်တယ်အဲဒါတွေဝေဒနာကငါပဲဟွန်းသူတို့ຢာတွေကိုမှတ်သားတယ်အဲဒါကငါပဲသူတို့မှုတွေကိုပြုလုပ်ဖို့ရစိတ်ကူးတယ်စဉ်းစားတယ်ကြံပြီးတယ်အဲဒါကငါပဲရုပ်ကိုကြီးကိုမှီပြီးတော့ဖြစ်နေတာအဲရုပ်ကိုကတခြား အတ္တကောင်ဆိုတဲ့ဝေဒနာစိတ်နေရာတွေကတည်းကဆရာအဲဒီလိုဒီလိုလို့ဆွဲလာနေတယ်အဲဒါငါယုံနဲ့စပြီးတော့လေးမျိုးဆွဲလာမှုဝေဒနာပညာသင်္ခါရဝိညာဉ်နဲ့စပြီးတော့လေးမျိုးလေးမျိုးကြီးဆွဲလာတာလင်းကားကြီးဆိုတော့20ရတယ်သက္ကာရိကြီး20ပဲအဲဒီမှာနောက်ဆုံးအတူတူကလေးလူရင်းကတော့အာရူပမမရူပံဒီပြိယုခထာယဟောတိအာနာရီရူပံယုတ်တိ မမငါယေရူပံယုတ်ဒီဣတိဤသို့ပရိခါထာယင်းထေဝင်းရင်ထကြွလျက်ဖြစ်ပေါ်လေသည်ဟောဒီဖြစ်သည်အဲယုတ်ကငါပဲယုတ်ကငါပဲငါယုတ်ပဲလို့အဲဒီလိုထေဝင်းရင်မှာအကုန်လုံးပေါ်လေကျွမ်းမရှိပါဘူးကိုယ်မူရတဲ့ပြည်တိုင်းပြည်တိုင်းဆိုတော့ဟာကိုယ်မူရတဲ့ပြည်တိုင်းပြည်တိုင်း အဲဒီရုပ်ဟာသွားလို့ရှိရင်သွားတဲ့ရုပ်ငါပဲသုံးဖို့ငါကြီးရုပ်ပဲအဲဒီလိုဇနီးဇနီးပေါ့ရုပ်ဟာငါပဲဆိုလို့ရှိရင်ရုပ်နဲ့ငါနဲ့ရုပ်ကိုယ်ကိုပဲငါလို့ပြောလိုက်မယ်ငါရုပ်ပဲဆိုလို့ရှိရင်ဝေဒနာပညာသင်္ခါရနာခန္ဓာလေးကိုငါလို့ဆွဲလမ်းပြီးတော့ရုပ်ဒုက္ခမြတ်ငါမဟုတ်ဘူးအဲဒီလိုဆွဲလမ်းတာငါရုပ်ပဲငါလည်းပဲငါချီပဲငါကိုယ်ပဲအဲဒီလိုဆွဲလမ်းနေတဲ့အဲဒါပရိယုထ ဆယ်ဝန်းကျင်မှထားကြွသွန်းမှုပြီးတော့ဖြစ်နေတာတဲ့ဒီလေဒါလူရင်းကတော့သူပါဠိပါဠိဝဟာရကအဲ့ဒီတိုင်းပဲလူရင်းကတော့အဲ့ဒီအယူဆွဲတွေသွန်းမှုပြီးတော့ဖြစ်နေတာပါလေဒီထဲမှာအဲ့ဒီအဲ့ဒီအဲ့ဒီဆွဲကနေပြီးတော့သွန်းမှုနေတာဒီဆွဲအဲ့ဒီယူဆကိုမထောက်နိုင်ဘူးပါပဂရိပုဂ္ဂိုလ်တွေမှာဒီလိုရှိပါတယ်တရားတွေမနာတဲ့ပုဂ္ဂိုလ်တွေဆိုတော့ဒါပြီးတော့ဆွဲလန်းတာပေါ့တရားတွေနာရအောင်တော့ ရောက်ခဲ့တယ်။သာလိကံကဝိသုရတိတတ်နေတဲ့ပုဂ္ဂိုလ်တွေလည်းပဲပြောတော့ပြောတာကလည်းဟောတော့ဟောတာကလည်းဒါပေမဲ့လို့သူတို့စိတ်ထဲမှာလည်းအဲဒီလိုပဲဆွဲလန်းတာငါငါနဲ့ဟိုကငါဒီကငါနဲ့ငါငါဆွဲလန်းနေတယ်။အဲဒီတော့ရုပ်ကိုငါဝိ၎င်းငါယုတ်စဝိ၎င်းဆွဲလန်းနေတတ္တဟာရူပံမမရူပံဒီပြိဋ္ဌာထာယိနော သာရူပဝိပရမေဝိဝိပနိဝိပရိနမတိညထာဟောတိအဲဒီရုပ်ကိုငါပဲငါရုပ်ပဲလို့ဒီလိုဆွဲလမ်းနေနေတဲ့ပုဂ္ဂိုလ်မှာအဲဒီရုပ်ကတမျိုးတမီဖောက်ပြန်သွားမယ်တမျိုးတမီဖြစ်သွားမယ်ဆိုရင်အဲတတ္တဝိပဝိပရိနာမဝိပရိနာမနာမညထာ ဝိပရိညာနာမညတာဘာဝရူပဝိပရိနာမညတာဘာဝရုပ်ဟောက်ပြန်ရင်တမဲတူဖြစ်ခြင်းကြောင့်တတ်တာတဲ့ပုဂ္ဂိုလ်ဟာသောကပိဒုက္ခတဏသဘာသာဆိုရင်ကိုဆိုရင်ငိုကြွေးခြင်းကိုဆင်းရဲဖြစ်ခြင်းရဲ့ကိုဆင်းရဲခြင်းဖြစ်ခြင်းခြင်းစိတ်နှလုံးဤပြစ္ဆာပူပန်ခြင်းနဲ့လည်းဥပ္ပဇ္ဇာနေဖြစ်ကုန်၏အဲဒါငါးငါးနဲ့ဆွဲလမ်းပြီးတော့နေတော့ အာငါဆွဲလမ်းနေတဲ့ကဖောက်ပြန်နေတာကိုခုနကပြောတဲ့အတိုင်းညီမကောင်းတာတွေမကျမ်းမာတာတွေဖြစ်လာတာကိုနားလိုက်ကျင်လိုက်ခဲလိုက်ဒီလိုဖြစ်လာတော့ဘောကဖြစ်တယ်ဆိုရင်ဒီလိုလေဒီကြောကဖြစ်ရင်ဒီလိုပဲပူရပါတယ်ဒီမှာဖြစ်ရလို့ရှင်မျက်စိရပါတယ်ပြက်တိုင်းဒါဆိုတာပေါ့ကျောက်ကြီးပါကြီးများဖြတ်ပြရလို့ကျောက်ကျိုးနေရှင်ဒါဆိုတာကဒီလိုပါလို့ရှိတာဒီတစ်ခါတည်းရောက်နေ လူရည်ဖြတ်လို့မလုံနိုင်မကျက်နိုင်ဖြစ်နေအဲ့ဒါလည်းပဲဖြစ်တာပဲဒီမျိုးဒီမျိုးဖြစ်တာဖောက်ပြန်ပါလို့ရှိရင်တဲ့ဘောကဆိုရင်ဒီဆိုရဲသတိတွေဝထေပုဂ္ဂိုလ်မမအောင်နိုင်လို့မိတမ်းကိုကြည့်ရတယ်ဒုက္ခကိုဆင်းရဲလည်းဖြစ်ဒေါမနတာစိတ်လုံးမသာလည်းဖြစ်စိတ်ကျဉ်းစားပူပန်တာလည်းဖြစ်ရတယ် အဲ့ဒါကိုခွန်ကြီးနောက်ဆုံးအားလေးကိုယူပြီးတော့ဒီမှာပြီးထားပါလေရှိကတက္ကသိုလ်ကြီး20အကြောင်းကတော့အဲ့ဒါဟောနေချင်းလည်းပြီးမှာမဟုတ်လို့အဲဒီကနောက်ဆုံးပိုက်ကလေးဒီပိုက်ကလေးနဲ့လည်းလုံလောက်နေပါလားသင်္သာရိပုတ္တရာမခင်မြတ်ဝေဖန်ချက်ကိုရောစိတ်ပါမကြမ်းပါဘူးကိုရောစိတ်ပါမကြမ်းပါဆိုတာဘာလဲဆိုတော့ရုပ်ကိုငါငါဥစ္စာထင်နေခြင်းရုပ်ကိုငါသူကငါပဲ သုံးမငါဥစ္စာငါလည်းငါရှိငါကိုအဲလိုသင်နေလို့ရှိရင်ရင်းရုပ်ဒီမျိုးဒီမျိုးဖြစ်သွားတော့အဲဒီရုပ်ကဒီမျိုးဒီမျိုးဖောက်ပြန်သွားပြီတဲ့ပြည့်စည်သွားတဲ့အခါကလာကြတော့သောကာသကြီးရှိရတယ်အဲသောကပရိယောဒုက္ခဒေါမနဒုပါဒဆိုတာအများကြီးနှုတ်ပြနေတာဒါတွေရှင်းလုံးနေလဲရှင်းနေလို့စတယ်နဲ့သုံးထားတယ်ဒါလာလို့ဆွဲကြအောင်လို့ရုပ်ကိုငါငါဥစ္စာသင်နေလင်း ရုပ်ကိုသံဃာဥစ္စာရှင်းနေလင်ရင်းရုပ်အညွတ်တည်းဖြစ်သွားတော့အခါရင်းရုပ်အညွတ်တည်းဖြစ်သွားတော့အခါသောကစသည်ဖြစ်ရသည်အဲရုပ်ကိုသံဃာဥစ္စာရှင်းနေရင် အမျိုးသမီးဖြစ်သွားသောအခါဒုက္ခသာသည်ဖြစ်ရသည်အဲရုပ်ကငါငါဥစ္စာချင်းအများကြီးဘယ်လိုသိကြတာလဲအဲဒီလိုမချင်းအောင်လို့ရှုဖို့ရပါပဲအဲရုပ်ကပြီးတော့နောက်နောက်ပိုက်သွားကြစေကိုမကြမ်းမာတော့လဲစိတ်ကြမ်းမာဘူးအဲဒါလည်းရှင်သာရိပုတ္တရာဝေဖန်တယ်ဘုရားနောက်ခန္ဓာတွေကထားလိုက်မှဒီဟာတစ်ခုရှင်းတော့မှရှင်းတယ် အဲဒီဟာရူပငါယုတ်ငါရင်ယုတ်ပဲယုတ်ဒီငါပဲဒီလိုလည်းမထင်ဘူးတဲ့မမရူပငါယုတ်လို့ဒီလိုလည်းမထင်ဘူးတဲ့အဲဒီလိုမထင်လို့ရှိရင်အဲဒီလိုမထင်အောင်ဘယ်နဲ့လုပ်အောင်လဲဆိုဝိပဿနာရှုမှဒီတိုင်းတော့ရှိဘူးအဲငါတို့မဟုတ်ဘူးမဟုတ်ဘူးဆိုနေရင်လည်းကိုယ်ကညာကမရှိတော့လားမအောင်မြင်ပါဘူးမဖြစ်ပါဘူးသူက ဖြစ်တိုင်းဖြစ်တိုင်းနဲ့ရှိမလားဖြစ်တိုင်းဖြစ်တိုင်းရှိတော့မှတောင်းတောင်းနဲ့မရပါဘူးလို့ဆိုအမှန်တရားကိုနိုင်နေမှာပါရာသမေရာထူကြောင့်မကောင်းကောင်းကြီးပြည်ကမှာသောတာပန်လောက်တော့သိပြည်ကမှာမဟုတ်သေးဘူးသောတာပန်လည်းမူပါသေးတာပဲอืมသင်္ချမ်းတာကြီးပြရသေးတာပဲသရဂံလည်းပဲဖြစ်တယ်လောက်တော့ဖြစ်သေးတာပဲအနာဂါဆိုရင်တော့သက်တာသွားရဲ့သင်္ချမ်းတာမျိုးတော့ညည့် ဒါပေမဲ့လည်းအလိုတိုင်းမပြီးတာလေးတွေကလည်းရှိသေးတာညာနာဖြစ်မှာအကုန်လုံးသင်ကြရုပ်ကောငါရုပ်ကောငါငါဥစ္စာမဟုတ်နိစ္စဒုက္ခအနတ္တဟုသိမြင်တယ်အဲ့ဒါဘုရားဝိပဿနာလုပ်ငန်းလေးထည့်ပေးရတယ်ဒီပါဠိတော်မှာသင်္သာရိပုတ္တရာဝိပဿနာထားတာနဲ့အနိစ္စဒုက္ခအနတ္တကမပါမပါရင်လည်းဒီရင်ကတော့အဲ့ဒီဥစ္စာအရေးကြီးတာဝိပဿနာနိစ္စဒုက္ခအနတ္တမြင်ရှုမှငါမဟုတ်ငါဥစ္စာမဟုတ်လို့ဒီလိုဆိုရင်လည်းမရှိဘူး ရုပ်ကိုငါငါဥစ္စာမဟုတ်ငါငါဥစ္စာမဟုတ်လို့ပြီးတာမိစ္ဆာဒုက္ခအနတ္တကိုသိမြင်နေမိစ္ဆာဒုက္ခအနတ္တသိမြင်မှာခုသွားရင်သွားရင်ဟာကြွရဲလမ်းနဲ့ချရဲကိုယ်ရဆန့်နဲ့ဆိုင်နဲ့ထားရဲစသဖြင့်ကိုယ်မူရတဲ့ထူထောင်းပြန်ရုပ်မှန်နေရတာပဲအဲဒီရုပ်တွေဒီထိုက်တာနဲ့ဒီဖြစ်ဖြစ်သွားတဲ့မိစ္ဆာပဲဒီဒီလိုရှင်တဲ့ဒုက္ခပဲအစိုးမရတဲ့အနတ္တပဲပုဂ္ဂိုလ်တတ္တမဟုတ်တဲ့သဘောတရားများပဲအဲဒီလိုသိနေလို့ရှိရင်တော့ အဲ့ဒီရုပ်ပြက်သွားလဲဘာမှမရှိဘူးကွာဥပမာအားဖြင့်ကိုယ်အနိဗ္ဗာန်မှာပန်းမင်္ဂလေးတွေပါလေဒီရှိကြတာမောစိုက်ပြီးထားတာရင်းနေကြည့်တယ်လူလူပေါက်မှလည်းကြည့်ရတယ်အဲ့ဒီပင်လေးတွေကအဲ့ဒီပင်လေးတွေပြည့်စုံသွားပြီမလို့ပုဂ္ဂိုလ်မဟုတ်တော့ဒိဋ္ဌံရှိဘူးပုဂ္ဂိုလ်မဟုတ်မှမဟုတ်ပဲဟောအဲပုဂ္ဂိုလ်တွေကကိုယ်ရင်္ဂါလေးတွေရုပ်ကိုယ်ရင်္ဂါလေးတွေကျွင်းသွားတယ်ဆိုလို့ရှိရင်တော့စိတ်ချမ်းသာမှုတွေဖြစ်တယ်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 နာရံဆိုရင်ကတော့ဟန်ကြတော့ပါအဲဒီလောက်မရောက်သေးတောင်မှဝိပဿနာရှိရင်သက်သာမှုတော့ရပါတယ်ဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေမှာရုပ်ကိုယ်နဲ့စပြီးတော့သင်္ချမ်းတာတွေအများကြီးဖြစ်နိုင်တယ်ဝိပဿနာရှိနေလို့ရှိရင်တော့သက်သာရပါတယ်ဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေကိုယ်ကိုယ်တည်းကတာမဟုတ်ဘူးဒီကဥစ္စာတွေပါလေပြည့်စည်သွား ကိုယ်နဲ့ဆက်တဲ့ပုဂ္ဂိုလ်တွေဒီလိုနေရာဖြစ်သွားအဲ့ဒါနဲ့ဆက်ပြီးတော့ဆင်ခြင်မှတာကိုဖြစ်နေကြတာပဲဝိပဿနာရှုလို့ဖြစ်တဲ့ကလေးတွေသိနေလို့ဖြစ်နေတာတော်တော်သက်သာကုန်ရပါတယ်အဲဒါအရိယာမေမရောက်သေးတောင်မှသက်သာကုန်ရတယ်အရိယာမေရောက်ရင်တော့ပိုကောင်းတာပေါ့အနာဂါဖြစ်အောင်ဖြစ်ရင်ပိုကောင်းညာနာဖြစ်ရင်တော့အကောင်းဆုံးပဲလားအဲဒီကြောင့်အဲဒီကြောင့်ရှုပြီးတော့သိဖို့ရဟောတာပဲ ရုပ်ကိုငါငါဥစ္စာမဟုတ်မိစ္ဆာဒုက္ခအနတ္တကိုသိမြင်ရင်ရင်းရုပ်တစ်မျိုးတစ်မျိုးဖြစ်သွားတော့လေသောကသတိမဖြစ်ဘဲအမြဲဆန္ဒစွာနေရသည်။ဒါရီ။ဒါရီလူရင်းလေးတိုင်းဆွေးရမယ်။ရုပ်ကိုငါငါဥစ္စာမဟုတ်မိစ္ဆာဒုက္ခအနတ္တဟုသိမြင်ရင် ဘေးဒုနေဖြစ်သွားတော်လဲဘောကသသည်အဖြစ်ဟဲ့ငဲခန္ဓာစွာနေရသည်ရုပ်ကိုမာနဥစ္စာမဟုတ်မိကရုကအနာတ္တဟုသိမြင်လေမြင်ရုပ်ဒီမျိုးတည်းဖြစ်သွားတော်လဲ လောဘအစသည်မရှိခဲမြဲချမ်းသာစွာနေရသည်အဲဒါကိုယ်မကြမ်းပါတော့လဲစိတ်ကြမ်းပါစေရမယ်ဆိုတာအဲဒီတိုင်းပဲအာဉာဏ်နိုင်ကြတိုင်းသွား၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနေရှိလို့ရှိရင်ခဏမစက်ဖြစ်တယ်လို့အိစ္ဆာပဲဒုက္ခပဲအနတ္တပဲလို့တိုင်းနေနေပြီးရင်အဲဒီနဲ့စားပြီးတော့သင်္ခါမလာမလို့ဖြစ်ဘူး အဲအိစ္ဆမမြဲတဲ့တရားတွေအမြဲတဲ့တရားတွေမျိုးပြည့်စည်တာပဲဒုက္ခဆင်းရဲတရားတွေပြည့်စည်တာပဲအနတ္တအတ္တကောင်မဟုတ်ဘူးသူသဘောတည်းပြည့်စည်နေတဲ့သဘောတရားပဲသူသဘောတရားမဟုတ်ဘူးသူအကြောင်းအားလို့လည်းပြည့်စည်သွားတာပဲလို့နှလုံးသွင်းပြီးတော့စိတ်မပူပါပဲအမြဲတမ်းဆန်းသာစွာနေရပြီတဲ့ဒါကြောင့်နေမကောင်းတဲ့ခါကာလကျရင်ဝိပဿနာရှိဖို့အရေးကြီးတယ်နေမကောင်းသူဆင်းရဲတွေဖြစ်လာတယ် အဲဖြစ်တိုင်းဖြစ်တိုင်းသူဆင်းရဲတယ်ဆင်းရဲတာသူ့ရတာပဲငောင်းငောင်းနဲ့ပူရင်ပူရင်နာရင်နာတယ်မောရင်မောတယ်ပန်းရင်ပန်းတယ်ရှိတာတွေသူ့ဝင်မှာပဲအဲဒီလိုရှိနေလို့ရှိရင်ဒီဘောတိုင်းဒီဖြစ်နေတာတွေကိုဒီတိုင်းဆိုတော့ငါငါဖြစ်နေတော့ငါဆင်းရဲနေတာအစတော့ငါကောင်းနေခုငါဆင်းရဲတယ်ငါဒုက္ခရောက်နေတယ်ဆိုပြီးတော့ဒီနိသမ်းမသားတွေနောက်ကလိုက်ပြီးတော့လာတယ်အဲဒီလိုလိုက်ပြီးတော့မလာရအောင်ဝိပဿနာရှိဖို့ရညွှန်ကြားတဲ့သုတ်တရားတော်ပါပဲ ဒီကနေ့တော့ဒီလောက်ပဲကြာဦးမှာပဲတဲ့ခဏကြီးကျော်သွားပြီကြာဦးမှာနောက်နောက်လာရင်းနေကြမှာလည်းအပြည့်ဝရမယ်တရားစာရုပ်လေးကနောက်လာရင်းနေကြဒီဝဲကြနော်နောက်လာရင်းနောက်နောက်တစ်ခါဝေကျရှိမယ်မဟုတ်ပါဘူးလားနောက်တစ်ခါဒီဝဲဘုရားမှားမှာနောက်လာရင်းနေကြဒီဝဲကသာမပါရင်ဆရာမပါလို့ရှိရင်တော့ဒိဋ္ဌိရဲ့အင်းဒီဘောမှာမှတ်နေမှာပဲဆရာပါဟောတာကြီးပြည့်နေတာပါ ကိုရောစိတ်ပါမကြမ်းပါဘုံကပြင့်နာမကိုရောစိတ်ပါအဲကိုမကြမ်းပါတော့လဲစိတ်ကြမ်းပါဘုံကလည်းပြင့်နာမအဲဒါလေးနှစ်ခုဖြစ်ထားလိုက်ပြီ။သုံးကြပါဘူး၊မြင်ကြပါဘူး။တရားလည်းအထုထားတဲ့ပုဂ္ဂိုလ်တရားလက်ရှိပုဂ္ဂိုလ်ဆိုရင်မြင်ကြရတာလေးရှုမှတ်နေရင်လည်းကောင်းတယ်။အဲခဏညဝေဒီတရားသိညာကိုယနေ့ဖို့၌